ခန်းကြီး42အငယ်1မှ9အဲဂုတုပြည်၌စပန်းရှိကြောင်းကိုယာကုပ်ကြားသိလျင်တင်တို့သည်အဘယ်ကြောင့်တယောက်ကိုတယောက်ကြည့်ရှု၍နေကြသနည်းအဲဂုတုပြည်၌စပန်းရှိကြောင်းကိုငါကြားရပြီငါတို့သည်မတေအသက်ရှင်ပြီးအကြောင်းထိုပြည်သို့တွား၍ငါတို့အဖို့ကိုဝယ်ကြလော့ဟုမိမိသားတို့အားဆိုသည့်အတိုင်းယောသဤအကိုတကြိတ်တို့သည်စပားကိုဝယ်ခြင်းဟာ အဲဂုတ်တုပြည်သို့သွားကြ၏ယောသဤညီဗင်ယမင်ကိုကားအကိုတို့နှင့်အတူယာကုပ်သည်မစေမလွတ်အကြောင်းမူကားသူ၌ဘေးရောက်ကောင်းရောက်လိမ့်မည်ဟုဆိုရင်တည်းထိုအခါခါနန်ပြည်၌အစာခေါင်းမသောကြောင့်အဲဂုတ်တုပြည်သို့ရောက်လာသောသူတို့တွင်ဣဒရေလသားတို့သည်စပားကိုဝယ်ခြင်းဟံလာကြ၏ယောသသည်နိုင်ငံအုပ်ဖြစ်၍ ပြည်သားအပေါင်းတို့အားရောင်းသောအမှုကို စီရင်လေ၏။ယောသပ်အစ်ကိုတို့သည် လာ၍သူ့ရှေ့မှာဦးညွှတ်ချကြ၏။ယောသပ်သည်အစ်ကိုတို့ကိုမြင်လျှင်သိ၏။သို့သော်လည်းမသိဟန်ဆောင်၍ကြမ်းတမ်းစွာ ပြောလျက်၊သင်တို့သည်အဘယ်ကလာကြသနည်းဟု မေး၏။သူတို့ကလည်း၊အစာကိုဝယ်ခြင်းငှါခါနာန်ပြည်ကလာကြပါသည်ဟုလျှောက်ကြ၏။ 20ယောသသည်အကိုတို့ကိုတည်တော်လဲသူတို့သည်ယောသကိုမတိကြယောသသည်သူတို့အကြောင်းနှင့်မြင်ရသော အိမ်မက်တို့ကို အောင်းမေ့လျက်တင်တို့သည်တရှိုဖြစ်ကြ၏ပြည်တော်၌အာနေသော အရက်ကို ကြည့်ရှုခြင်းဟံလာကြပြီဟုဆိုလျင်သူတို့ကမဟုတ်ပါသခင် ကိုတော်ဤကျွန်တို့သည်အစာကိုဝယ်ခြင်းကံသာ လာကြပါ၏ ကျွန်တော်တို့သည်တယောက်ထီးသောသူ၏သားဖြစ်ကြပါ၏ဖြောက်မတ်သောသူလည်းဖြစ်ကြပါ၏ကိုရောဤကျွန်တို့သည်တရှိုမဟုတ်ပါဟုလျှောက်ကြ၏ယောသကလည်းမဟုတ်ဘူးပြည်တော်၌အာနေသောအရက်ကိုကြည့်ရှုခြင်းငှာလာကြပြီဟုဆိုပြန်၏သူတို့ကလည်းကိုရောကျွန်တို့သည်ခါနာပြည်၌တယောက်ထီးသောသူ၏သားညီကိုတစ်ကြိမ်နှစ်ယောက်ဖြစ်ကြပါ၏ အငယ်ဆုံးသောသူကအဘနှင့်အတူယခုရှိရစ်ပါ၏။တယောက်ကားမရှိပါဟုလျှောက်ပြန်လျှင်၊ယောသပ်က၊သင်တို့သည်သူလျှိုဖြစ်ကြ၏ဟုငါဆိုသည်အရာမှာ၊သင်တို့ကိုအဘယ်သို့စုံစမ်းရမည်နည်းဟူမူကား၊အငယ်ဆုံးသောညီမလာလျှင်၊ဖါရောဘုရင်အသက်ရှင်တော်မူသည်အတိုင်းသင်တို့သည်ဤအရပ်မှမထွက်မသွားရ။သင်တို့စကားမှန်သည်မမှန်သည်ကိုစုံစမ်း၍သိစေခြင်းငှါ သင်တို့တွင်တယောက်သောသူကိုဆေလွတ်၍ညီကိုဆောင်ခဲ့စေကျွင်းသောသူတို့ကို ထောင်ထဲမှချထားမည်သို့မဟုတ် ဖာရောဘီရင်အသက်ရှင်တော်မူသည့်အတိုင်းအကယ်စင်စစ်သင်တို့သည်တရှိုးဖြစ်ကြ၏ဟု ဆိုပြီးလျှင်အကိုအပေါင်းတို့ကိုသုံးရက်ချုပ်ထားလေ၏သုံးရက်မြောက်သောနေ့၌ယောသသည် သူတို့ကိုခေါ်၍ငါသည်ဖျားသခင်ကို ကြောက်ရွံ့သောသူဖြစ်၏တို့ဖြစ်၍သင်တို့သည်အသက်ချမ်းသာစေခြင်းဟံ ပြုရသောအမှုဟုမူကားတင်တို့သည်ဖြောက်မတ်သောသူမှန်လျင်တင်တို့ညီအကိုတို့တွင်တစုံတယောက်ကိုထောင်အိမ်၌အချုပ်ခံလျက်နေစီပြီလျင်ကျွင်းသောသူတို့မူကားတွားကြလော့အိမ်သူအိမ်သားတို့၌အစာခေါင်းမာသောကြောင့်စပားကိုယူ၍တွားကြလော့အငယ်ဆုံးသောညီကိုငါထံသို့ ဆောင်ခဲ့ကြလော့တို့ပြုလင်တင်တို့စကားမှန်လိမ့်မည် သင်တို့အသက်လည်းချမ်းသာရလိမ့်မည်ဟု ဆိုသည့်အတိုင်းသူတို့သည် ပြုကြ၏အငယ်21မှ28ထိုအခါသူတို့အချင်းချင်းဆိုကြသည်ကားအကယ်စင်စစ်ငါတို့သည်ညီဤအမှု၌အပြစ်ကြီးကြ၏သူသည်ငါတို့ကို တောင်းပန်သောအခါသူစိတ်ဆင်းရဲခြင်းကိုငါတို့သည်မြင်လျက်နှင့်နားမထောင်ဘဲနေကြ၏ထိုကြောင့် ဤအမှုသည်ငါတို့အပေါ်မှာယခုရောက်လာပြီဟုတယောက်ကိုတယောက်ပြောဆိုကြ၏ရုဘင်ကလည်းသူငယ်ကို မပြစ်မှားပါနှင့်ဟု ကျွန်ုပ်ဆိုသည်မဟုတ်လောတင်တို့သည် နားမထောင်ဘဲနေကြသောကြောင့်သူ၏အသွေးအတွက်ယခုအစစ်ခံရကြသည်ဟု ပြန်၍ဆို၏ထိုတို့မိမိတို့ပြောဆိုကြသောစကားကိုယောသနားလေသည်ဟု သူတို့မထင်ကြအကြောင်းမူကားယောသသည် စကပြန်နှင့် သူတို့ကိုပြောတတ်သောကြောင့်တည်း။ထိုအခါယောသပ်သည်သူတို့ထံမှခဏခွါ၍ငိုလေ၏။တဖန်လာပြန်၍နှုတ်ဆက်ပြီးလျှင်၊ရှိမောင်ကိုသူတို့အစုထဲကယူ၍သူတို့ရှေ့တွင်ချည်နှောင်လေ၏။ထိုနောက်သူတို့အိတ်များကို စပါးနှင့် ပြည့်စေ၍၊သူတို့ငွေကိုလည်းအသီးအသီးအိတ်တို့တွင် ပြန်ထည့်စေခြင်းငှါ၎င်း၊လမ်းခရီး၌စားစရိတ်ကို ပေးစေခြင်းငှါ၎င်းစီရင်၍ ထိုတို့လျင်သူတို့၌ပြုလေ၏သူတို့သည်လည်းမြဲမြံအပေါ်၌စပားကိုတင်၍ထွက်သွားကြ၏စခန်းတို့ရောက်သောအခါတယောက်သောသူသည်မြဲကိုအစာကျွေးခြင်းငှာမိမိအိတ်ကိုဖွင့်လျင်အိတ်ဝတွင်ရှိသောငွေကိုမြင်လေ၏ဤကိုတို့အားလည်းကျွန်ုပ်ငွေကိုပြန်ထားပြီးကြည်ပါအိတ်ထဲမှရှိသည်ဟုဆိုသောသူတို့သည်စိတ်နှလုံးယော့ ကြောက်လန့်လျက်ငါတို့၌ဖျားသခင် ပြုတော်မူသောဤအမှုသည်အဘယ်အမှုဖြစ်ပါလိမ့်မည်နည်းဟုတယောက်ကိုတယောက် ဆိုကြ၏ငွေ29မှ38ခန္ဓာပြည်အဖရာကုတ်ထံသို့ရောက်လျင်မိမိတို့၌ဖြစ်လေသမျှတို့ကိုကြားပြောသည်ကားထိုပြည်ကိုအုပ်ဆိုးသောသူသည်ကြမ်းတမ်းစွာပြောလျက်ကျွန်ုပ်တို့ကို ထိုပြည်၌တရှိုလုတ်သူဟု၍မှတ်လေ၏ ကျွန်ုပ်တို့ကလည်းကျွန်တော်တို့သည်ဖြောက်မတ်သောသူဖြစ်ကြပါ၏တရှိုးမဟုတ်ပါတဖတီးသားညီကိုချင်းတစ်ကြိတ်နှစ်ယောက်ဖြစ်ကြပါ၏တယောက်ကမရှိပါ အငယ်ဆုံးသောသူကခန္ဓာပြည်၌အဖနှင့်အတူယခုရှိရပါသည်ဟုလျှောက်သောအခါထိုပြည်ကိုအုပ်ဆိုးသောသခင်ကတင်တို့သည်ဖြောက်မတ်သောသူမှန်သည်ကို အပေတို့ငါတိနိုင်မည်နီးဆိုသော သင်တို့ညီကိုတို့တွင်တစုံတယောက်ကိုငါထံ၌ထားရစ်ကြလော့သင်တို့အိမ်သူအိမ်သားတို့၌အစာခေါင်းမသောကြောင့်အစာကိုယူ၍တောကြလော့အငယ်ဆုံးသောညီကိုငါထံသို့ဆောင်ခဲ့ကြလော့တို့ပြုလျင်သင်တို့သည်တရှိုးမဟုတ် ဖြောင့်မတ်သောသူဖြစ်သည်ကိုငါသိလိမ့်မည်သင်တို့ညီကိုကိုလည်းငါပြန်၍အံ့မည် င်တို့သည်ပြည်တော်၌ဖောက်ကားရောင်းဝယ်ရကြမည်ဟု ဆိုကြောင်းကိုကြားပြောကြပြီးမှ၊မိမိတို့အိတ်များအထဲကစပါးကိုထုတ်သောအခါ၊အသီးအသီးဆိုင်သောငွေတုတ်တို့သည်မိမိတို့အိတ်၌ရှိကြ၏။ငွေတုတ်များကို သူတို့နှင့်အဘသည်မြင်သောအခါကြောက်လန့်ကြ၏။အဘယာကုပ်ကလည်း၊သင်တို့သည်ငါ့သားတို့ကိုလုယူကြပြီ။ယောသပ်မရှိ၊ရှိမောင်မရှိ၊ဗင်္ယာမိန်ကိုလည်းယူသွားချင်သည်တကား ဤအမှုအလုံးစုံတို့သည်ငါနှင့်ဆန့်ကျင်ဘက်ဖြစ်သည်တကားဟုသူတို့အားဆို၏ရုဘင်ကလည်းကျွန်ုပ်သည်ဗိညာမင်ကိုအဖထံသို့ပြန်၍မဆောင်ခဲ့လျင် ကျွန်ုပ်သားနှစ်ယောက်တို့ကိုတတ်ပါလော့သူကို ကျွန်ုပ်လက်၌အပ်ပါကျွန်ုပ်တဖန်အဖထံသို့ပြန်၍ဆောင်ခဲ့ပါမည်ဟုအဖအားဆို၏အဖကလည်းတင်တို့နှင့်အတူငါသားမတော်ရသူ၏အကိုသေးပြီး သူသည်တယောက်ထီးကြံရစ်၏ တင်တို့တွားရလန့်ခီးတွင် သူ၌ဘေးရောက်လင်တင်တို့သည်ငါစပင်ဖြူကိုဝမ်းနည်းခြင်းနှင့်တကွမရဏနိုင်ငံသို့တက်ရောက်စေကြလိမ့်မည်ဟု ဆိုလေ၏